به ကိုအမြဲတမ်းသင်္ကေတဝိသင်္ကေတပြုတာဒီလိုပြောလို့ရှိတယ်ဆိုရင်ဒီလိုပြောလို့မြေကြီးကျေပြန်ပြန်တက်ကုန်ရကျေလို့ချင်းပုံလုံးစေပြေစေပြေပြီးတော့ပတ်ပတ်ချင်းအားဖြင့်ဒီလိုပြုစုံလေးပြီးတော့ မိမိကိလေသာကဇေယပမေမိမိရဲ့စိတ်အစဉ်မှာလောဘဒေဘမေဟဆိုတဲ့ကိလေသာမျိုးတွေသင်္ဘောလေးပြုစုရရလဲမြတ်စွာဘုရားပြုတော့မြတ်စွာဘုရားရဲ့တရားတော်ပြုတော့နှမ်းရင်းမှာမိမိစိတ်အစဉ်ကိုပြင်ပြီးတော့ ဒီကိုပင်ပင်ရှိတာတဲ့ဒါလည်းလည်းစိတ်ကမ်းနဲ့လူဝင်ပတ်နေမှုလည်းကအမျိုးပြည့်တယ်လည်းကောစိတ်စိတ်စိတ်ပင်တွေကအမျိုးပြည့်တယ်လည်းကောမင်းမိမိနာအမျိုးပြည့်တယ်လည်းကောခန္ဓာတ္တဝနာနာအမျိုးပြည့်နာလည်းမြို့ဥဒ္ဒါဝင်တယ်မြို့မိပြအမျိုးပြည့်တယ်အစရှိတဲ့အမျိုးပြည့်တယ်သင်္ကေတပို့ မျိုးမျိုးတွေသင်နေမှပြီးနေတာဖြစ်တဲ့အတွက်အဲဒီအမျိုးမျိုးတွေစိတ်အစဉ်နဲ့တန်ဆင်းကြံစင်တဲ့အောင်ဒီထားတဲ့မိချောက်ပန်းမှာတမင်းနဲ့ဆွဲဆွေးပြီးတော့ပြပါ ပုဂ္ဂလိစိတ်ဝိညာဉ်များသောအခြင်းပင်တတ်တဲ့အမူပြေရတဲ့အဘိဓါအမူပြေဝိဒနာလေးကအမူပြေကြာပါရဘေကအမူပြေမျိုးတွေပါလိမ့်တယ်တဲ့ဘိဓါဆိုတာဒီပြိဘာဒီရမင်းဒီသိစုပေလေးရမင်းသိစုပင်ရခြင်းကြာပါရဆိုတာပြိဘာကိုဖြည့်ဆည်းလို့ခြင်းပြိဘာပြည့်စည်လို့တဲ့စိတ်ဒေတာဆိုတာစိတ်ဆိုးရ သီလနာဟဆိုတာယုံရေးဆဲတာမေတ္တာဆိုတာဒုရဘာကျေးဇူးကိုကျေးဇူးမတင်ရဘူးကျေးစစ်တာကျေးဇူးဖြစ်တာကျေးဇူးပန်းတာပလာဒဆိုတာမိမိရဲ့မိမိရဲ့ဂုဏ်ပြီးတဲ့ပုဂ္ဂိုလ်ကိုသိကြတာပိဋ္ဌာဆိုတာမနာလိုရမစ္စရိယဆိုတာမြင်ရတဲ့ဝင်တယ်ဝင်တယ်မြင်ရ သောက်ပတနာကိုဒီကဆက်ဆံတာမနှိမ့်ရတာမကြောက်တာနာယာဆိုတာမိမိမှာရှိတဲ့အဖြစ်ကိုခံထားလို့ဆိုပါဘုရားဆိုတာမိမိမှာမရှိတဲ့ဇေမျိုးပြုလို့ဟံရာကြားလို့တာခံခံလို့တာသင်္ဒါဆိုတာမန်ဆက်ခံတာပါရဏ္ဍဆိုတာပြုလို့ပါတော့အရှင်သေးပြီးပြုလို့တဲ့စိတ် မဒါဆိုတာနာရစ်တာနာနာဆိုတာနာနာကြီးတာအတိနာနာဆိုတာအလုံးနာနာကြီးတာပညာရဆိုတာကုသိုလ်တရားတွေနေတာဒါတွေပုံမျိုးကြီးတွေပဲတဲ့တစ်ချက်ချက်ပါထောက်ပြထားတယ်လည်းပဲအဲဒီထောက်ပြထားတဲ့တစ်ချက်ချက်ပါကစိတ်မှာပင်တတ်တဲ့ပင်ရတဲ့မျိုးကြီးမျိုးထောက်ပြထားတာ သင်္ရအမျိုးကြီးမဟုတ်တယ်လည်းပဲမသင်ပြပင်မဲ့တဲ့အခြားအမျိုးကြီးတွေလည်းပဲစိတ်ကိုမြင်နေကြကြဥပတိလေတာတရားတွေတဲ့ဒီမြင်နေတယ်မြင်နေအောင်ကျေကုပ္ပဒနာအဲ့ဒါလိုက်ပြီးကိုယ်နဲ့စိတ်မြင်နေကြဥပတိလေတာတရားတစ်ချက်ပါ သိသိစီဝေရလေအဘိဓါအမေကြီးကဝိပမလောကအကျေစေလူခေါ်စေပြပံသိသေးကသောတာမလူပါ သင်္ကေတပြီးရဲ့ said that တ်တာဟုတ်ပါလားဘယ်လိုမျိုးလဲဘယ်လိုပါလို့ဆိုကြပါဘာတွေပါလို့ မာဒဟုတ်ကလားနာမအပိညာဏမတ္တပမာဒအဲဒီကအဘိဓါဝေဝိပနာလောဘဝေပြာဘာဒပေဒဥပနာဟအဲဒါကိုသင်ပြောရပြီနော်ဒီတော့ဒါပြောရပြီနော်မေခပလာဒပြောရပြီနော်ဟုတ်ပါလား ဒီတော့ဗာပြောရရင်လည်းအိဗာမုစရိယဟုတ်လားအဲဒီအိဗာမုစရိယကိုပြောနေပြီတဲ့အိဗာဆိုတာဘာပါလဲမလားနာလို့ကမုစရိယဆိုတာမမြဲတဲ့နေပါတဲ့မုစရိယကိုအဘိဓမ္မာပြုပုံအောင်ပြောရင်မင်းမင်းရဲ့ ပတ်သက်တာကိုဒီကဆက်ဆံတာမဟုတ်ရတာမနစ်ရတိုင်းလိုပြောမှာအတိတ်ကပြည်တယ်နော်မင်းရဲ့ပတ်သက်တဲ့နေရာကိုဒီကဆက်ဆံတာမဟုတ်ရတာမကြောက်တာဟုတ်ကဲ့လားမစ္စရိယကရပါလဲမင်းရဲ့မကြောက်တာ နံပတ္တိသာဒာရမေခဏရတာဒီဤပြီးတဲ့ဥစ္စာကိုသူတစ်ပါးတို့ဆက်ဆံမှု၌ပြီးမခံနိုင်ခြင်းလို့ပါဖို့ဆိုရတယ်။အဲဒီကမင်းရဲ့စက္ကပတ္တကမြာကိုသူတစ်ပါးတို့ဆက်ဆံတာမကြောက်တာတဲ့။မြေစရိယာကဘယ်နှမျိုးလဲလို့။ဘယ်မျိုး ဒါလေးပါလိမ့်မယ်အာဝါဒေသကုလံလာဘောအာဝါဒေသကုလံလာဘောဗံနောဝိသပိစနံအာဝါဒေအာဝါဒမိစီယ၎င်း ကုလံကကုလံမစ္စရိယ၎င်းလာဘောကလာဘမစ္စရိယ၎င်းဓမ္မေဓမ္မမစ္စရိယ၎င်းဝေနိကဝေနမစ္စရိယ၎င်းနာမည်အာဝါဒမစ္စရိယဆိုတာကြောင်းဥရာမူရာအယုတ်အာဝါဒမှာဝင်ပေတာတော့မြင်တဲ့ပေတာ အိန္ဒိယမှာကြတော့ဒီလိုအိမ်ရှိတာတက်ပင်ရုပ်ကိုဘယ်လိုလျောက်လာခိုးလို့ရှိရင်မကြောက်တဲ့လူတွေကရှိသေးတယ်ကိုယ်အိမ်ကြီးကတက်ပင်မဟုတ်ဘူးကိုယ်အိမ်ကြီးကမင်းကြီးကတက်ပင်အဲဒီအရုပ်ကိုဘယ်လိုလျောက်နေပြီးလဲလာဝင်ဆိုတာပါမကြောက်တာရှိသေးတယ် စ္စရိယခေါ်မလားအာရမနုစ္စရိယမလွန်လွန်းလားလွန်လွန်းတယ်အဲ့ဒီလွန်လွန်းနိုင်မှာတစ်ခုကြတော့အကြောင်းရှိတယ်ဘယ်လိုကြောင်းရှိတယ်လဲလို့ဆိုတော့သဗ္ဗပရိသမာဇဏ္ဏဇဏ္ဏကအမှန်ခေါ်ကြတယ်ဇဏ္ဏဇဏ္ဏအမှန်ခေါ်ကြတော့ မိမိအဲ့ပြည့်နေပြီးတော့ပြည့်နေတဲ့အယုတ်ကိုလမ်းလုံးကိုတရားရလာပြီးအယုတ်ဆိုပြီးဆိုလို့ပြီးရင်အဲ့ဒီပြည့်တဲ့အယုတ်ဟာတဏှာပါတော့တယ်တဏှာပါတော့ဆိုတာစိတ်ပရိယုတ်ပါတော့တဏှာရောဆိုတော့ဘယ်မှာလဲရှိလားရှိတယ်နော်တဏှာဆိုတာဒါပြောတာတခြားအတိတ်ကလည်းဆင်းရဲနေတယ်ဘုရားရှင်ကအတိတ်ကလည်းဆင်းရဲ အဲတဏှာဆိုတာဘာဖြစ်တာလဲရုပ်ဉာဏ်ပါပဲဟုတ်တယ်မလားတဏှာဆိုတာရုပ်ဉာဏ်ပါပဲတဲ့အဲ့ဒီပုဒ်ပုံရုပ်ပါပုဒ်ပုံရောပုဒ်ပုံရောရုပ်ဉာဏ်ပါတဲ့အခါကျတော့အဲ့ဒီဝင်ခံရတဲ့နားပါတဲ့ပုဂ္ဂိုလ်ရဲ့ဇာမျက်နဲ့မိမိကအဲ့ဒီပုဒ်ပုံရောဝိမကိုရတော့ဘူးတဲ့ခေါ်လိုက်ရင်ဒါဖြစ်တယ်မှာဆိုတော့ ဒီကိုယ်ကကြက်ပရိရုပ်ကံဆိုလိုတယ်ဖြစ်ဖြစ်အများခံတဲ့တိပင်အယုတ်မှာဝင်ပြီးထိုင်လာတော့ဒါလက်ခံလို့မမြင်ဘူးလားလက်ခံလို့ပြင်တာပဲသဘောတူရင်ပြင်တာပဲ အဲ့ဒါမသိနိုင်ဘူးဆိုတော့ဒါအာရပတ်မှုကိရိယာတစ်ချက်တစ်ချက်ငါးပါးမြာတရားတွေအနည်းအကျဉ်းလေးလေးပဲဟောပြခဲ့ရတယ်ဒီပြည့်အဲ့ဒါတွေကမြန်မာပြည်နဲ့သာလို့ရှိရင်ဒီတရားတွေမြန်မာပြည်အခြေအနေနဲ့ပြည်မှာဟောဖို့မလိုတဲ့တရားတွေ။ဒါပေမဲ့အိန္ဒိယနဲ့ကြတော့သူဟာဟောဖို့လိုလို့ပဲမြတ်စွာဘုရားဟောရတာ။အိန္ဒိယလူမျိုးက အမှန်တန်ဒေဝဒေဝမောဟကုလေသာပြင်းထန်ထူရဲတဲ့လူမျိုးပဲဒီတော့အိန္ဒိယကလည်းပါနေမှာလားမသိပါတော့ပါမှထိုင်နော်ပါတော့ပါကုလေပဲဟုတ်တာပြောရတာမဟုတ်လားဘုရားထင်တယ်မြတ်စွာဘုရားမြင်မှာပြေမှာတာပြင့်နေတော့တရားတော်ကိုဘယ်တော့မများဘူးလို့ထင်တယ် ဘုရားကုသံတရားဒါကုသံတရားဘုရားဆင်းနာရဒါဆင်းနာရနဲ့မနဒီနာကလေးကဘယ်လောက်ကုသံတရားဆင်းနာရတယ်ဘယ်လောက်များနေဟုတ်အရင်ကလည်းပြောကြတယ်ဒီအိန္ဒိယဒီအိန္ဒိယဘာတွေရဲ့စိတ်ဓာတ်ဒီခက်ပြီးဆိုလို့ရှိရင်အိန္ဒိယဘာ ဟာတော်တော်ထက်တာတရားတစ်ဆိုင်နိုင်ငံသားတွေမမီလောက်ထက်တာအဲဗုဒ္ဓမြတ်စွာဘုရားကြည့်လို့အဲမြတ်စွာဘုရားလောက်ထက်တဲ့ပုဂ္ဂိုလ်တရားရှိတာဟင်းထက်ပြီးဆိုလို့ရှိရင်လည်းအဲ့လောက်ကြောင်ထက်တာမြတ်ပြီးဆိုလို့ရှိရင်လည်းတိတ်နေတာမင်းကမြင်တုံးမှာလေဘာလဲသိထမ်းနေတာရော ခဲ့ပြီးတော့အိန္ဒိယနိုင်ငံနေတော့ကမိဂတာပူဆိုတော့နေရနေပြီးတော့ယထာပူလာတာသင်္ကတ္တနကိုသင်္ကတ္တနကိုပြရပြန်လာတာဘုန်းကြီးတို့တရားတော်များတွေသင်္ကတ္တနကိုကြားဘူးလားသင်္ကတ္တနကိုဆိုတာပါလိုက်တာလေ ဗျာတာယဗုဒ္ဓကတာယဗုဒ္ဓနတ်ပြည်မှာဘယ်နေရာမြတ်မှာပါဆိုတာခဏရာမြောက်ရာမြောက်ပါဆိုတာယဗုဒ္ဓနတ်ပြည်မှာပါဆိုတယ်တဲ့ဟုတ်ကလားညာဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားကလည်းကလည်းဘယ်တော်မှုမတားရမင်းလား ပြီးတော့တာအဲအဲဒီတော့ဟမ်အဲဒီကဘယ်လိုကြလဲမရဘူးတော့လားဒါတွေတိတ်ဖက်ကြအောင်နော်မြတ်စွာဘုရားရဲ့မေရဏတာလို့မေရဏဝါ မြတ်စွာဘုရားပတ်ပြီးတော့ခဏလေးရှိတော့ငါရဆောင်ကံကုန်းဟုတ်ကလားကံကုန်းဒီဘယ်နာပါဖြစ်တယ်လဲနတ်ပြည်မှာဟုတ်လားနတ်ပြည်မှာတော့ဘယ်နာပါဖြစ်တယ်တဲ့ခံကြရလားဒီပြည်ကတော့အမျိုးသမီးနတ်ပြည်ကြတော့ဟင်းမနိုင်လား ဘာသာဖြစ်တယ်တဲ့နာမည်ကတန်တုတ်တန်တုတ်ဒီကမတ္တာတဲ့တန်တုတ်ဒီကမတ္တာတဲ့နာမည်ပြည့်တယ်ဗျာတန်တုတ်ဒီကမ ဖြစ်ခဲ့ပြီးတော့နေရနာရဖြစ်ခဲ့ပြီးတော့တန်တုဒ္ဓကမပန်းအမှုထပြီးတော့အဘိဓမ္မာတရားဟောကြတော့ရာကျက်တဲ့အခါကျတော့တဏှိလာကြီးနေမှာတာဝတ္တနာနတ်ကြီးကလူကြီးကိုဆင်းရဲတော့လူကြီးတဏှာနဲ့ဆင်းရဲဆိုတော့ဘင်္ဂတ္တငကိုကြီးနဲ့ဆင်းရဲတော့ဘင်္ဂတ္တငကိုကြီးနဲ့ဆင်းရဲ အဲဒီသင်္ကပ္ပမဒေဆိုတာအခုတော့ရွာကြီးပဲရှိလာတော့တယ်မြို့နေနေတော့ပေါ်ဘူးခေါ်တော့သင်္ကပ္ပလို့တော့ခေါ်တော့ခေါ်သေးတယ်အဲဒီမြို့ရဲ့အပေါင်းအဲဒီရွာကြီးရဲ့အပေါင်းမလန်းမကားမှာဘုရားဆိုပြီးတော်တော်ကြီးကြီးရှိတယ်အဲဒီဘုရားဆိုပြီးကြည်ကြီး ရှိတယ်ဘုရားကိုယ်ကြီးပြောနေမှာအဘောကကြောက်တယ်တိုင်မတင်ရှားရှိတယ်အဲ့ဒီနေရာမှာမြတ်စွာဘုရားပေါင်းတုံနဲ့မြတ်ကြီးကဆင်းရဲနေရပါပဲလို့အိန္ဒိယဆေဟံပုဒ္ဒေကမဌာနကတတ်မှတ်ထားတာပါပဲအဲ့မဟုတ်ဆိုတာတော့ဒီနိုင်မှုတော့လို့အဲ့ဒီနေရာဒီဘုရားဒီမိတ်တွေနဲ့ အဘိဓါကြောက်တယ်ကလည်းမကူမငပါပဲအဲ့ဒါလည်းရှိတယ်အဲဉာဏ်ပင်ပင်ရှိရဉာဏ်ငါလည်းသိချကြပါရဲ့ဒီစေဒီနုတ်တွေကငါလည်းသိပင်ဉာဏ်နဲ့တောက်နေပါတော့ခွန်ကြီးတို့ကတော့ပဲရမားရခိုးရမရှိပါဘူးအဲ့ဒီဉာဏ်နဲ့အောက်မှာပဲထိုင်နေနေကြရတာ အခုမမဘူကဖျားဘူးဖျားဘူးနဲ့ပိန့်တဲ့6ရောက်ဘလောက်ညာလောက်နဲ့ပါကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီမရောက်နိုင်ကြပါဘူးမမဘူဖျားဘူးဘင်္ဂဗတ်မျိုးရောက်တဲ့ပုဂ္ဂိုလ်အမှန်ကြားရတော့အဲ2500နဲ့ပါကြတဲ့ပုဂ္ဂိုလ်တွေလည်းမရောက်ခဲ့မရောက်ကြပါဘူးသူလည်းမရောက်နိုင်ဘူးဒါကြောင့်မို့ဆိုတော့သူကပြီးခြားပြင်ပြီးသွားတာမရောက်ကြဘူးဘယ်လိုလဲအေးဒီလျှောက်လောတာဟုတ် အဲ့ဒါနဲ့အရိယပင်လေးယထာကြည့်တဲ့ငါကြတဲ့ယထာပေါ်မှာအိန္ဒိယကသူကအနာလည်းပဲသူကအပအပလတ်ပါပဲဒီထက်တန်းရတဲ့သူကြပါဆိုပပလေးရပေါ်အနန္တနာရုပ်ပုံနဲ့အကြမှာပဲအဲဒီမှာမြင့်မြင့်ချင်းအောင်ခုန်ကြတယ်ခုန်ခုန်ကြတဲ့အခါကျတော့ စကားကိုပြောလာဒီလိုအင်းစကားလည်းလည်းပြောတတ်တယ်အာဘုရားညီရစကားပြောနေတာကိုဘေးနာကခုံကကလာကြီးတွေကလမကြီးတွေကနားလည်းမလဲဘဲနဲ့အာယုံစိုက်ပြီးနားထောင်နေကြတယ်ကျင်းကျင်းနဲ့ဒီကလာခုံကြီးကြီးလာတယ် နေ့ကနောက်ကြတော့သူကပ်ပြရလို့တယ်လူရှိတာပြောတာဘုရားကိုဒီရားကိုပန်းရားကိုနဲ့ဒီရားကိုလောက်ပြရတမယဘုဒ္ဓတမယကြတာမပလားကတော့သူဘုရားရှင်မှာပဲအလော35လောက်ရှိလို့35 35ပေါ့လေ ဘုရားအဲ့ဒီတော့ငါတော့ဘယ်လောက်ပြီမလဲဘယ်တော့ခံစားဖို့ဆက်ဆက်တုံးပါခဏတုံးတဲ့တုံးနေလို့ဒီနေ့ဘုရားတော့ဒီနာရီကကြတော့အေးဘုန်းကြီးတို့ဝေသွားခပါအောင်လို့ဆိုပြီးပူတာကောင်းပြီးဖတ်တယ်ဒီကတော့ ဘုန်းကြီးရဲ့တပူတော်ကြည့်ပြီးတော့ပြီးတော့အဲ့တပူတော်ရေအေးထပ်ပြီးထဲလာတာဒီပြန်လာတော့ခါကြတော့ပြတပူကြီးကမတိတ်ခေါ်တော့မတိတ်ခေါ်တော့တပူကကြီးပြန်နေတော့သိထိုင်နေတော့တပူချလိုက်တော့ချလိုက်တော့တပူကကြီးကသိထိုင်နေတော့ကြားပြီးကြားတယ်ဒီတပူကြီးတော့ ပိုက်ပြီးတော့ရေစင်ပိုက်ပြီးတော့ခါကြမှာဖုံးပြီးတော့အဲ့ဒီနေရာရေလေးတွေတာသူမသိရေလေးပြတာဘုန်းကပြောတာမြင့်ထောင်မှာရေလေးကိုပြောတာအဲ့ဒီခါကြတော့ဒီလောက်စက်နေပြီလောက်တာရေလေးတွေစက်နေတွေ့လိုက် ခဏပြေးလိုက်တာနဲ့တရားနဲ့ကပြီးပေဘက်ကခုံမှထိုင်နေတော့သူကလည်းမတ်တရတာအဲ့ဒီမကုန်ကြမလွတ်နေတာပဲထိုင်နေတော့အသက်60လောက်ကလာပြီးခေါင်းပိုင်းထားတော့ခေါင်းပိုင်းဖြတ်ခနဲ့ဆွဲယူလိုက်တော့ပြီးတော့ပုတ်ပြလိုက်တာသူခုံကယူတယ်အဲသူခုံကယူတယ်ပုတ်ပြီးတဲ့အခါကျတော့အဲ့ဒီကလာပြီးကြည့်တိုင်းကြည့်တပတ်ပြစ်ပေးလိုက်တယ်ကလာပြီးရင်တော့ဘုတ်ခနဲ့မှန်တယ် အဲဒုတိယတံပေါ်ဝင်ထိုင်နေတယ်အေးဘာကလိုက်ရလဲပြုံးလို့ပြင်းတ်လို့တော့အဲ့ဒီမှာကအိန္ဒိယစိတ်ကမပေါ်ဘူးလားအိန္ဒိယစိတ်ကတိတ်ပေါ်တာပေကလာဟာသူ့ရဲ့ဇံနေရော မိဘပဲလို့ယူဆထားလို့မလို့မခံနိုင်မခံစားအဖိုးလောက်ရှိတဲ့ကလားရဲ့ခေါင်းကိုခေါင်းမှာပြဿနာပေါင်းထားတဲ့ခေါင်းပေါင်းကိုယူပြီးသူ့နေရာတုတ်တာအဲမှာလည်းမဟုတ်တောင်းမှမလည်းမဟုတ်ဘူးပြီးအောင်ရတဲ့ခါရိုးသေးသေးပါတော့တွေးလိုက်တာကြည့်တောင်ကြည့်နောက်ပြန်ဆက်ပြလိုက်တယ်ပတ်ခနဲ့ပဲအဲဒီစိတ်ထား အဲ့ဒါဘုရားကလည်းပြင်းနာလို့ပြုံးလို့ပြုံးလို့ကသူတို့ရဲ့လူမျိုးရဲ့ထုံးတံဒလိနဲ့ရောက်လာတာအရာသင်ကြားထားတာကကိုယ့်ရဲ့အစဉ်အမြဲလူကလုံးခံရမယ်ဆိုတော့အဲ့ဒီသင်ကြားထားမှုရှိလို့ရတယ်။ဟုတ်ဒီမှာစာခံရတာကမိမြတ်တော်ဒီခံရမှုကိုယူဆတာမသိပါဘူး။ပြောရင်းလို့ မလို့အိန္ဒိယကသုတ်တကရှိရဘူး။ဒါဗမာပြည်မှာအဲ့လိုလုပ်လို့ရမလား။ဟင်းအဖိုးကြီးကထားလိုက်မှာမင်းကမင်းမီးလောက်ရှိတယ်ကငါကောင်းကောင်းမြတ်မင်းကယူလို့လားဆိုပြီးထထိုးလိုက်မှာပဲ။မဟုတ်ဘူးလား။လိုက်မှာ။